အခန်းကြီးနှင့်အငယ်1မှ5ဒါဝရဖျားသည်အေလိယကို လေပွေအားဖြင့်ကောင်းကင်သို့ခြီတော်မူခြင်းဤသောအခါအေလိယသည်အေလိရှဲနှင့်အတူဂိလဂါလမြို့သို့သွား၏အေလိယကဤအရ၌နေရစ်ပါလောဒါဝရဖျားသည်ငါကိုဘေတလမြို့သို့ဆေလွတ်တော်မူသည်ဟုအေလိရှဲအားဆိုလျင်အေလိရှဲကဒါဝရဖျားအသက် ကိုရောအသက်ရှင်တော်မူသည့်အတိုင်းကိုရောနှင့်အကျွန်ုပ် မကွာရပါဟုပြန်ပြောလျက်ထိုသူနှစ်ယောက်တို့သည်ဘေသလမြို့သို့တွားကြ၏ထိုမြို့၌ရှိသောပရောဖက်အမျိုးသားတို့သည်အေလိရှဲကိုခရီးဥကြိုပြုအပ်သောငါထွက်လာ၍ဒါရုဖျားသည်ကိုရော့တခင်ကိုကိုရော့ကောင်းမှယနေ့နှုတ်တွားတော်မူမီကိုတိတော်မူသလိုဟု မေးလျင်ဟုတ်ကဲ့ငါတိဤတိတ်ဆိတ်စွာနေကြပါဟု ပြောဆို၏အေလိယကလည်းအိုအေလိရှေဤအရ၌နေရစ်ပါလော့ ထာဝရဘုရားသည်ငါ့ကိုယေရီခေါမြို့သို့ဆေလွတ်တော်မူသည်ဟု ဆိုလျင်အေလိရှဲကထာဝရဘုရားအသက်ကိုရောအသက်ရှင်တော်မူသည့်အတိုင်းကိုရောနှင့်အကျွန်ုပ်မကွာရပါဟု ပြန်ပြောလျက်ထိုသူနှစ်ယောက်တို့သည်ယေရီခေါမြို့သို့တွားကြ၏ထိုမြို့၌ရှိသောပရောဖက်အမျိုးသားတို့သည်အေလိရှဲထံသို့လာ၍ဒါဝရဖျားသည်ကိုရောတခင်ကိုကိုရောခေါင်းမှယနေ့နှုတ်သွားတော်မူမိကို တိတော်မူသောဟုမေးလျင်ဟုတ်ကဲ့ငါတိဤတိတ်ဆိတ်စွာနေကြပါဟုပြောဆို၏အငယ်6မှ7အေလိယကလည်းဤအရ၌နေရစ်ပါလောဒါရဖျားသည်ငါကိုယော်ဒန်မြစ်သို့ဆေလွတ်တော်မူသည်ဟုဆိုလျင်အေလိရှဲကဒါရဖျားအသက်ကိုရောအသက်ရှင်တော်မူသည့်အတိုင်းကိုရောနှင့်အကျွန်ုပ်မကွာရပါဟုပြန်ပြောလျက်ထိုသူနှစ်ယောက်တို့သည်အတူတွားကြ၏ ရောဖက်အမျိုးသားငါးကျိပ်တို့သည်အဝေးကကြည့်ရှုခြင်းငှါသွား၍ရပ်နေကြ၏။ထိုသူနှစ်ယောက်တို့သည်ယော်ဒန်မြစ်နားမှာရပ်နေကြ၏။ဧလိယသည်မိမိဝတ်လုံကိုယူ၍လိတ်ပြီးမှ၊ရေကိုရိုက်သဖြင့်ရေသည်တဘက်တချက်ကွဲ၍ထိုသူနှစ်ယောက်တို့သည်မြေပေါ်မှာရှောက်သွားကြ၏။မြစ်တဘက်သို့ရောက်သောအခါဧလိယက၊သင်နှင့်ငါမကွာမှီ ငါ၌တစုံတစ်ခုသောဆုကိုတောင်းလော့ဟုအေလိရှဲအားဆိုလျင်အေလိရှဲကကိုတော့ဝိညာဉ်နှဆသော အဖို့ကိုအကျွန်ုပ်အပေါ်မှာရှိပါစေသောဟုတောင်းတော်အေလိယကတင်းဒီရခဲသောဆုကိုတောင်း၏တင်းနှင့်ငါကွာသည်ကိုမြင်လျင်ရမည်သို့မဟုတ်မရဟုပြောဆို၏ထိုသို့နှုတ်ဆက်လျက်တွားချစဉ်မိယထာနိမိမြင်းတို့သည် ပေါ်လာ၍ထိုသူနှစ်ယောက်တို့ကို ခွဲခွာသဖြင့်အေလိယသည်လေပွေအားဖြင့် ကောင်းကင်သို့တက်လေ၏အေလိရှဲသည်ကြည်မြင်လျင်ငါအဖငါအဖဤဒေလယထာဤဒေလမြင်းပါတကားဟုဟစ်တော်လဲနောက်တဖန်အေလိယကိုမမြင်ရမိမိအဝတ်ကိုကန်၍နှစ်ပိုင်းဆုပ်လေ၏အငယ်73မှ78အောက်သို့ကျသောအေလိယဝတ်လုံကိုကောက်၍ပြန်လေ၏ယော်ဒန်မြစ်နားမှရောက်၍ရေကိုဝတ်လုံနှင့်ရိုက်လျက် ဧလိယကိုးကွယ်သောဘုရားသခင်ထာဝရဘုရားသည်အဘယ်မှာရှိတော်မူသနည်းဟုတဖန်ရိုက်သောအခါရေသည်တစ်ဖက်တစ်ချက်ကွဲသဖြင့်ဧလိရှဲသည်ကူးသွား၏ယေရီခေါမြို့မှ ကြည့်ရှုသောပရောဖက်အမျိုးသားတို့သည်ဧလိရှဲကိုမြင်လျင်ဧလိယ၏ဝိညာဉ်သည်ဧလိရှဲအပေါ်မှာကိန်းဝတ်သည်ဟုဆိုလျက်ခရီးဥကြုပြုအပ်သောငါတွား၍သူရှိ၌မြေပေါ်မှ ပြတ်ဝတ်ကြ၏ သူတို့ကလည်းကိုရောကျွန်တို့၌ခွန်အားကြီးသောသူ၅ချိတ်ရှိပါ၏သူတို့သည်တွား၍ကိုရိသခင်ကိုရှာမိအကြောင်းအခွင့်ပေးတော်မူပါဒါဝရဖျား၏ဝိညာဉ်တော်သည် သူ့ကိုချီယူ၍သစုံတစ်ခုသောတောင်ပေါ်၌ဖြစ်စေဂျိုင်တဲသို့ဖြစ်စေခြာကောင်ချတော်မူလိမ့်မည်ဟုအခွင့်တောင်းလျင်မစေလွတ်ကြနှင့်ဟုအေလိရှဲသည်မြစ်သားတော်လဲသူတို့သည်အေလိရှဲစိတ်အားရော့သည့်တိုင်အောင် အလွန်တောင်းပန်သောအခါစေလွတ်ကြဟုဆို၏ သူတို့သည်လူငါးကျိပ်ကိုစေလွှတ်သဖြင့်သုံးရက်ပတ်လုံးရှာ၍မတွေ့နိုင်ကြ။ဧလိရှဲသည်ယေရိခေါမြို့မှာနေသေးသည်ဖြစ်၍၊သူတို့သည် ပြန်လာသောအခါမသွားကြနှင့်ဟုငါမြစ်တားသည်မဟုတ်လောဟုဆို၏။ထိုမြို့သားတို့က၊ကိုယ်တော်မြင်တော်မူသည်အတိုင်းဤမြို့တည်ရာအရပ်သည်သာယာပါ၏။သို့ရာတွင် ရေမကောင်း၊မြေလည်းကိုယ်ဝန်ပျက်စေတတ်ပါသည်ဟု အေလိရှဲအားလျှောက်ကြလျင် အေလိရှဲကဘူးသစ်တလုံးကိုစားထည့်၍ယူခဲ့ကြလော့ဟုဆိုသည့်အတိုင်းယူခဲ့ကြ၏အေလိရှဲသည်စမ်း၍တွင်သို့သွား၍စားကိုခတ်လေဒါဝရဖျားမိန်တော်မူသည်ကားဤရေကိုငါချိုစေ၏နောက်တဖန်တေစီမိအကြောင်းကိုဝန်ပြည့်စင်မိအကြောင်းကိုမပြုရဟုအေလိရှဲဆင့်ဆိုသောအမိန်တော်အတိုင်း ထိုရေသည်ယနေ့တိုင်အောင်ချိုလေ၏ထိုမြို့မှဘေသလမြို့သို့ပြန်၍ခရီးသွားစဉ်တွင် လူလင်ပြိုတို့သည်မြို့တဲကထွက်၍ဟေဥပြည်တဲ့ဥလောဟေဥပြည်တဲ့ဥလောဟုကဲ့ရဲ့ကြ၏အေလိရှဲသည်လှဲ့ကြည့်ပြီးလင်ဟာရဖျား၏အခွင့်နှင့်ချိန်ဆိုသဖြင့်ဝန်မနှကောင်တို့သည်တောတဲကထွက်၍လူလင်ပြိုလေးချိတ်နှစ်ယောက်တို့ကိုကိုက်တက်လေ၏ထိုမြို့မှကရမေလတောင်သို့၎င်း ထိုတောင်မှရှမာရိမြို့သို့၎င်းအစဉ်အတိုင်းသွား၏